ပရိသတ်များအားလုံးပဲမင်္ဂလာပါရှင်။ကျမတို့ရဲ့ထက်မြက် channel ကနေပြန်လည်ကြိုဆိုလိုက်ပါရရှင်။စိတ်ဝင်စားစရာအချက်ဇလန်ကောင်းလေးတွေကိုကျမတို့ရဲ့ channel လေးကနေတင်ဆက်ပေးနေရဖြစ်ပါရရှင်။ဇလန်လေးမစသေးခင်မှာတော့ကျမတို့ရဲ့ channel လေးကို like and subscribe လုပ်ပေးပြီးဘေးရ notification ခေါင်းလောင်းလေးနှိပ်ပေးသွားပါအောင်ရှင်။ချစ်ရတဲ့ပရိသတ်များအားလုံးကိုကျေးဇူးတင်ပါတယ်ရှင်။ဇလန်လေးကိုအခုပဲစတင်လိုက်ပါပြီ။ဖင်စီကန်ရောက်လူရောက်ခင်တောက်လက်စာစီကရက်တို့ကိုပြစ်ချလိုက်ပြီး ရှိမှရှိရဲ့ဆက်လက်ပွဲထဲမှာလက်ရှိကျန်နေတဲ့ ရူဗီတလိပ်ကိုဆက်လက်မြင်ကြီးလိုက်တယ်။ညီလေးပတ်စံရှင်အောင်အဲ့လိုခေါ်ပြီးပတ်စံထုံရှင်လိုက်တယ်။ဘလောက်ကြလဲညီလက်ဖက်ရည်တစ်ခွက်ဆက်လက်သုံးပွဲဆိုတော့900ပါအကိုသူပြောမှကို့စပွဲပေါ်ကဆက်လက်ပွဲတွေကိုကြည့်မိတယ်။ဟုတ်တယ်လေကိုမာပြီးကိုမိနေတာစိတ်နဲ့လူလည်းမကတုံကျွန်တော်ကစိတ်တအားညင်ဆက်လက်ကိုအဲ့လိုတထိုင်တဲ့နဲ့ကိုလိတ်စဲလေးတောက်တဲ့အကျင့်ကဖြစ်နေတယ်။စိတ်ညစ်မဲ့ဆိုလဲညစ်စရာပါ ကို့အမေလိုတစ်မျိုးအမလိုတစ်ပုံချစ်တဲ့အနီမိုးဆိုတဲ့အိမ်နီးချင်းအန်တီကိုပြစ်မစော်ကားမိတဲ့အဖြစ်ပါဗျာပြစ်မမယ်ဆိုရင်လည်းပြစ်မကျင်ကြပါအန်တီမိုးလို့ခေါ်တာကလည်းသူနဲ့ကအတွင်းသည့်အစင်းသည့်မို့ခေါ်တာပါကျွန်တော်ကသူ့လက်ပေါ်မှာအရွယ်ရောက်တယ်လို့ဆိုရမယ်အခုကျွန်တော်အသက်က18နှစ်ရှိပြီအန်တီမိုးအသက်က34နှစ်ရှိတယ်မသိတဲ့သူဆို28နှစ်28နှစ်လောက်ပဲရှိသေးတယ်လို့ကိုနှူတယ်အရက်ကမနေမမြင့် မြမအမျိုးသမီးတွေထဲမှာအတန်အသင့်အရက်လို့ပြောရမယ်။အသားရည်ကအဖြူထဲမပါပေမဲ့ခက်လက်လက်လို့ပြောရမယ်။နှာရန်ကစင်စင်နှာရန်စင်ဆိုသူကကလမပေါ့။မျက်လုံးကဝိုင်းဝိုင်းနဲ့အရန်ကိုလှတဲ့သူပေါ့။ညို့ကျော်ပေါ့ဗျာ။သူမရဲ့ရှင်သားလေးတွေကလုံလုံကျစ်ကျစ်နဲ့မြင်လိုက်တာနဲ့ညှစ်ချင်စရာလေး။သူမကိုမြင်သူတကငေးမောရမယ်အားသာချက်တစ်ခုကသူမရဲ့အိုကြီးပေါ့ဗျာ။ကျွန်တော်တို့လူငယ်အခေါ်ကိတ်တာပေါ့။ ကိတ်တာတော့တော်တော်ကိတ်တယ်ဗျကဲအဲ့ဒါတွေထားလိုက်ပါတော့ဖြစ်ပြပုံကဒီလိုပါအန်တီဘိုးအိမ်နဲ့ကျွန်တော်တို့အိမ်ကတအိမ်နဲ့တအိမ်စားအိမ်တောက်အိမ်ဖြစ်နေရကြပြီကျွန်တော်တို့မိသားစုအဲ့ဒီမျိုးကိုစပြောင်းလာတော့သူ့ရဲ့အိမ်နေချင်းဖြစ်ခွင့်ရခဲ့တယ်ကျွန်တော်အသက်၁၀နှစ်လောက်မှစပြောင်းလာတယ်ကျွန်တော်မိသားစုကလည်းအများကြီးမဟုတ်အဖေရဲ့အမေရဲ့ကျွန်တော်ရဲ့မိသားစုက၃ယောက်ပဲရှိရဲ့ကျွန်တော်ကတူရဲတော်သားအဖေကကုန်တင်ကားမောင်းနဲ့ဒရိုက်ဘာပေါ့ အဖေကနေထွက်ပြီးကားမောင်းနေရတာများတယ်။တလားမှာ၃ရက်လောက်ပဲအိမ်မှာနေရတယ်။အမေကလည်းဈေးတစ်ခုမှကုံစင်းရောက်တဲ့ကုံစင်းတယ်ဆိုတော့အိမ်နဲ့ဈေးဈေးနဲ့အိမ်ဆိုတော့ကျွန်တော်ရဲ့စားအိမ်တောင်းအိမ်ကအိမ်နေချင်းဖြစ်တဲ့အန်တီမိုးတို့အိမ်ပဲလို့ဆိုပါတော့အန်တီမိုးအိမ်မှာကလည်းအန်တီမိုးရဲ့သူ့ရဲ့အမေရဲ့ပဲရှိတာဗျ။အဲ့တော့သူတို့လည်းအဖော်လိုနေတာနဲ့ကွက်ကြည့်ဖြစ်သွားတာပေါ့။အန်တီမိုးရဲ့အမေကတော့ကျွန်တော်ကိုယ်တိုင်ရောက်တော့ဆုံးသွားတယ်လေ။အဲ့ဒီကလေးကကျွန်တော်အန်တီမိုးအိမ်မှာပဲအိပ်ဖြစ်တာများတယ် အဖို့မရှိလို့ဆိုတဲ့အကြောင်းပြချက်တစ်ခုတည်းပါပဲအဲ့ဒါနဲ့ပြောတာများပြီးလူရင်းမကြောက်ပဲဖြစ်နေတော့မဲ့ဖြစ်ပျက်ခဲ့တဲ့ပုံကဒီလိုဗျကျွန်တော်ကျူရှင်ကနေအစောကြီးပြန်လာတဲ့နေ့မှစဖြစ်တာပဲကျူရှင်ဆိုလို့ပြောရအောင်ပဲကျွန်တော်ကစေတန်းကိုနှစ်နှစ်စလိုက်ကြလို့အခုဟာက၃နှစ်မြောက်ကျူရှင်တက်နေတဲ့အချိန်ပေါ့အဲ့လိုကျူရှင်ကတစ်ချိန်ဖြတ်လိုက်တဲ့နေ့ပေါ့ဆီယမနေမကောင်းလို့လို့ပြောတာပဲအိမ်ကိုရောက်တော့ ဘိုက်ကလည်းစာနေရနဲ့အန်နီမိုးဘာတွေများချက်ထားတာလဲဆိုပြီးမိဖို့ချောင်းဝင်ရှာကြည့်လိုက်တယ်။စားစရာဘာမှမတွေ့ရနဲ့အန်နီမိုးကိုမေးမယ်ဆိုပြီးသူ့အိမ်ခန်းထဲမှာတခုခုလုံနေလားဆိုပြီးတော့တွေးရင်းနဲ့သူ့အိမ်ခန်းဘက်ကိုရှောက်လာလိုက်တယ်။ဗဇက်ကလည်းအော်ခေါ်ရင်းနဲ့အန်တီမိုးရေအန်တီမိုးစားစရာဘာတွေရှိသေးလဲပြောရင်းနဲ့သူ့အခန်းရှိအယောင်မှာအိတ်ခန်းတကာကခက်ဟာလေးဖြစ်နေရတဲ့အခန်းထဲကိုအမှတ်မထင်ကြည့်လိုက်တော့ကျွန်တော်မျက်လုံးပြူပြီးကြောင်ကြည့်နေမိတယ်။ကြည့်မယ်ဆိုရင်လည်းကြည့်စရာဖြစ်နေတာပါ အိမ်နေကာဝင်ကိုဝစ်ပြီးအိမ်နေတာဒီတိုင်းဆိုအကြောင်းမဟုတ်အခန်းတကားကိုကြောပြီးပြီးဘေးတစ်စောင်းလေးအိမ်နေတာကာဝင်လေးကလည်းတင်ပစုံလောက်ထိလန်နေတော့အန်ဒီမိုးရဲ့ညီမလေးကိုမြင်နေရတယ်ကြည့်နေရင်နဲ့ကျွန်တော်ညီလေးကလည်းမာလာတယ်ဘေးတစ်စောင်းအိမ်နေတော့ငကိုကမှအိုးကောင်းပါတယ်ဆိုမှညီမလေးကိုနောက်လန်ပြစ်ပြီးလာလုလှဲ့ပါလို့ခေါ်နေတယ်လို့လိုပါပဲကြည့်နေရင်စရွေးတစ်ချက်ကိုကွက်ကနေမြေအောင်မျိုးချလိုက်တယ်ပြေးပြီးလှုပ်ချင်နေတဲ့စိတ်ကိုမနှဲထိန်ချုပ်ထားရတယ်ဗျာ။ ကိုယ့်ရဲ့အတော်ရင်လိုပါပဲလားဆိုတဲ့စိတ်နဲ့ပြေးပြီးလှုပ်ချင်တဲ့စိတ်ကတွန်တွဲနေခဲ့တယ်။ဒါပေမဲ့လည်းအော်အော်ဆိုတဲ့စိတ်နဲ့စတွေးကိုမြို့ချပြီးနောက်ပြန်လှည့်ပြီးတော့တကားကိုပိတ်လိုက်တယ်။မိဖို့ကြောင့်လည်းအခန်းတကားအလေလောက်ကနေပဲအော်ခေါ်လိုက်တယ်။အန်ဒီမိုးရေအန်ဒီမိုးတာဘိုက်စာလို့ဟမ်အင်းအင်းတာလာပြီအန်တီမိုးလာပြီတာရေအဲ့လိုဆိုပြီးအတန်လေးပြုတ်ပြီးတော့ကြပြကြရနဲ့ထွက်လာတယ် ပြီးတော့လူကအဲ့ချင်ဘူးတူရုပ်စပင်လေးကကပူကူယူနဲ့အိမ်နေရင်ဆိုတော့ဘောလီမပါဘဲနဲ့ဝတ်ထားတဲ့ညဝက်ကာဝင်လေးနဲ့ဆိုတော့ရင်သားလေးကရေးကြီးလေးထွက်နေတဲ့အအောင်နဲ့စောနာအရှိန်နဲ့ပေါင်းပြီးကျွန်တော်ညီလေးကပြန်ထလာတယ်တော်သေးရပေါ့အောက်ကန်ပေါင်းပြီးပါလို့နှုတ်မှုဆိုမလွယ်ဘူးတာဒီနေ့ကျူရှင်ကစောလာကြီးလားဒါမှမဟုတ်မင်းကျူရှင်လစ်လာတာလားဟမ်မဟုတ်ပါဘူးဗျာအနီမိုးကလည်းဒီနေ့တစ်ချိန်သားလို့စောစောပြန်လာတာပါတာကျူရှင်မလစ်ပါဘူး အဲ့လိုပြန်ပြောလိုက်တယ်စကားကိုလည်းချိန်ပြီးပြောနေရတယ်မျက်နှာကိုအောက်ချပြီးတော့ပေါ့မချလို့လည်းမဖြစ်ဘူးတော့ကြမျက်နှာပြန်တွေကရိပ်မိသွားမှဆိုလို့လေအဲ့ဒီကိစ္စဖြစ်ပြီးတဲ့နောက်ပိုင်းကျွန်တော်အန်နီမိုးပေါ်မှာမယူသားတော့လောက်ကျင်တဲ့စိတ်တွေကများနေခဲ့တယ်လောက်ခွင့်ရအောင်လည်းအမျိုးမျိုးကြံစီနေတာပေါ့ဗျာအဖြစ်ပြက်ကတော့ဒါပဲဗျာအဲ့လိုစိတ်ဖြစ်နေတာကျွန်တော်လွန်လာမှားလားဗျာဒီနေ့လည်းကျူရှင်ပိတ်လို့မနှက်စာစားပြီးလက်ပိတ်ဆိုင်လာထိုင်နေတာထိုင်နေတာက3နာရီကျော်ပြီဆိုပေမဲ့ပြန်ရတော့မယ် စိတ်ကလည်းအန်တီမို့ဘလို့လုပ်ပြီးလောက်ခွင့်ရမလဲဆိုတာပဲတွေးနေတာတွေးနေ လက်ကျန်စီဂရက်တွေကိုတက်ချက်ဖွာလိုက်တဲ့ပြီးတော့လက်ဖက်ရည်ဆိုင်ကနေပြန်လာပြီးကုံမာဆိုင်ကိုဝင်တယ်စိတ်လေတပိုးဝဲပြီးအိမ်ကိုပြန်ခဲ့တယ်အိမ်ကိုရောက်တော့အိမ်တကားကိုပိတ်ထားတယ်ပိတ်တာကလည်းအတွင်းကားဆိုတော့အန်တီမိုးရှိနေတယ်အိတ်နေတာနေမှာဆိုတဲ့အတွေးနဲ့ကို့မှာရှိတဲ့တော့ပုံနဲ့ဖွင့်ပြီးဝင်လာလိုက်တယ်။အန်တီမိုးရေအန်တီမိုးအဲ့လိုအော်ခေါ်လိုက်တဲ့ရေချိုးခန်းတွေကရေတံကြားမှ ။အော်ရေချိုးနေတာနဲ့တူတယ်။ကျွန်တော်လည်းအန်ဒီမိုးရေချိုးနေလို့စက်မခေါ်မိတော့ပဲဧကန်းမှာပဲတည်င်းဖန်ရင်ဝင်ချိုင်းနေလိုက်တယ်။ဒါမင်းတမနဲ့လုံးဘယ်ရီလျှောက်သွားနေရလဲဟင်ဒါကျွန်တော်အန်ဒီမိုးကိုမောကြည့်လိုက်တယ်။ဗျာအန်ဒီမိုးဒါဘယ်ရီလျှောက်သွားနေရလဲလို့မေးနေရကျွန်တော်ချက်ချင်းပြန်မပြေနိုင်ဘူး။မျက်လုံးတွေပြူးပြီးတော့ကြောင်တောင်တောင်ဖြစ်နေတယ်။ကျွန်တော်ရှေ့မှာရင်နေတဲ့အန်ဒီမိုးတကူလုံးကရင်ချထားတဲ့ထမိန်ပပလေးတကွင်းပဲပါတယ်။ရေချိုးထားလို့ကိုယ်လုံးမှာရေဆူနေတော့ထမိန်နဲ့အသားကန့်နေတယ် ။သပင်ပေါ်ကရေစက်လေးတွေကလည်းဖြူဝေးမှုမောက်တဲ့ရင်အောင်ကြီးနှစ်ခုကြောင့်တဆက်ဆက်နဲ့စီးကြနေတော့ကျွန်တော်လိုဆယ်ကျော်သက်ပိုးထကာစားအရင်မပြောနဲ့မြင်သူတကတော့စိတ်ထိန်လို့ရမှာမဟုတ်။ထမိန်ကြားကထိုးထွက်နေတဲ့ရင်သားလေးတွေကလည်းမြင်သူတကစုကျင်အောင်ဆူထွက်နေတယ်။ကျွန်တော်လည်းအန်တီမိုးရဲ့မျက်နှာကိုမမြင်တော့ရင်အောင်ဖွဖွေးလေးနဲ့ဆူထွက်နေတဲ့ရင်သားလေးတွေကိုစိုက်ကြည့်နေခဲ့တယ်။ဟဲ့တာအန်တီမေးနေလေ။အာဟိုကဘဲမှမသွားပါဘူး။တာလက်ဖိတ်ဆိုင်ထိုင်နေရပါ တားတော့အသက်ကပြဘာမှမရှိသေးဘူးလက်ဖက်ဆိုင်ထိုင်ရတာနဲ့ဆက်လိုက်လေးတောက်ရတာနဲ့ဟွန်းမျက်နှာလေးတင်ပြီးမျက်စောင်းလေးထိုးပြီးပြောနေတဲ့အန်ဒီမိုးလှည့်ထွက်သွားတယ်သူလမ်းလျှောက်တာကိုငေးကြည့်နေခဲ့တယ်အန်ဒီမိုးတင်ကြီးကစုကောက်နေပြီးရေစုထားတာကြောင့်တင်အောင်က အရင်ကြီးတွေကထင်ရှားနေတယ်တင်ကြီးကကိတ်လဲကိတ်တယ်တင်ကြားထဲမှာထမိန်ကညက်နေသေးတော့ကျွန်တော်စိတ်ထဲမှာပြေးပြီးသားလှုပ်လိုက်ချင်တော့တယ်ကျွန်တော်ညီလေးကလည်းတောင်းလာတော့ အန်တီမိုးရဲ့တင်ကြီးကိုဖုန်းနဲ့ဓာတ်ပုံရိုက်လိုက်တယ်။ပြီးတော့အိမ်သားထဲကိုသွားဖုန်းထဲကအန်တီမိုးတင်ကြီးကိုကြည့်ပြီးခွင်းထူးပြလိုက်တယ်။ထုပြီးသွားတော့မှအဲ့ကဲမှာပြန်ထိုင်နေလိုက်တယ်။အန်တီမိုးကလည်းကျွန်တော်အမူအရာတွေပြက်နေအောင်တတိထားမိတယ်ထင်တယ်ဗျ။ကျွန်တော်အဲ့ကဲမှာထိုင်နေတော့အန်တီမိုးသူ့ခန်းထဲကနေအဝတ်စားလေးပြီးအဲ့ကန်းကိုထွက်လာတယ်။အပပလာလိုက်တာဗျာ။အစိမ်းအောင်ရင်ကြီးအကွက်တွေနဲ့ခက်ပါပါအင်ကြီးကိုဝတ်ထားတော့အင်ကြီးအောက်ကအနီရောင်ဘောလေးကိုတင်းတင်းကြီးမြင်နေရတယ် ထမိန်ကလည်းအစိမ်းရောင်နုနုအဲ့အေးသားကိုဝတ်ထားပြန်တော့ကောက်ချိတ်နေတဲ့တင်ကြီးကနှုတ်အေးပြီးရန်ခါနေတာပေါ့အသားရည်ဟာခက်လက်လက်အရက်ကမနေမမြင်နဲ့ဖွင့်ပြိုးတဲ့ကုလုံးကြီးကိုပိုင်ဆိုင်ထားတဲ့သူဆိုတော့မြင်ရတဲ့ပုထုဇဉ်ယောက်ျားသားတွေမလုပ်ချင်ပဲနေပါမလားဗျာအခန်းပြင်ရောက်မှတောက်ပနက်ကိုကုန်းပြီးစီလိုက်တော့ရင်သားကြီးတွေကအောက်ကိုတွဲကြလာတယ်ရင်သားကြီးကြားထဲကိုကျွန်တော်ညီလေးနဲ့ပြေးပြီးတော့လှုပ်လိုက်ခြင်းနေမိတဲ့ ဖပြီးကောက်ထားတဲ့သပင်တွေကိုလည်းကျွန်တော်ညီလေးကိုအယားပြည့်ပုတ်ချင်နေမိတယ်။ဒါထမင်းစားရဟုတ်အန်တီမို့ထမင်းကတိတ်ပြီးစားတယ်မဟုတ်အန်တီမို့ရဲ့ခန္ဓာကိုယ်ကြီးကိုအနီးကပ်ပြီးတော့ကြည့်ချင်နေတာကြောင့်ပါ။ဒါဟင်းတွေထည့်စားလေပြောလဲပြောဟင်းကိုလည်းထမင်းပကံနဲ့ထည့်ပေးရင်ပေါ့ဟုတ်အန်တီမို့ကတော့နော်အမလီဟင်ဒီနေ့ပါထူးထူးကြကြပြီးတော့တားကိုတခုပြောရအောင်မယ်။တားရင်မရောက်သေးဘူးဘာဘာညာညာတွေအန်တီမကြားချင်ဘူးနော်။ တားကဘာတွေလုပ်နေလို့လဲဗျ။อืมတားရဲ့အဝယ်စားတွေနဲ့အိယာခွင်းတွေကိုအန်နီလျှော်တာပါ။မင်းဘာတွေလုပ်နေလဲဆိုတာအားလုံးသိတယ်။ကျွန်တော်လည်းသူ့စကားကိုဂရုမစိုက်နိုင်မဲ့သူ့ရဲ့ရင်သားတွေကိုပဲငေးကြည့်နေပြီတဲ့။ဟဲ့တားဘာကြည့်နေရလဲ။အဲ့လိုပြောမှကျွန်တော်မျက်လုံးကိုထမင်းပကံပေါ်လွှဲလိုက်ရတယ်။ထမင်းစားပြီးတော့ကိုကျွန်တော်ညီလေးကတောင်းနေသေးရဲ့။စားတော့ပြီးတော့အန်တီမိုးပကံတွေသွားစီတဲ့။စေးပြီးတော့ပကံတွေကိုကြောင်ရင်နဲ့ထဲတယ် ထမင်းစပွဲနဲ့ကြောင်အိမ်ကလည်းကတ်နေတာဆိုတော့အန်နီမူစပွဲကြားဝင်ပြီးကြောင်အိမ်တဲ့ပကံတွေထဲတော့သူ့ရဲ့တင်ကြီးနဲ့နေရာကပြည့်နေတယ်ကျွန်တော်လည်းထမင်းစားပြီးဆက်လက်လေးတောက်ပြီးရေတောက်ချင်တာနဲ့အန်တီနည်းနည်းလောက်အန်နီမူကရှေ့ကိုကုန်းပြီးတူလိုက်တော့ကျွန်တော်စိတ်ကြိုက်ဒီဇိုင်းဖြစ်သွားတာပေါ့တင်လုံးကြီးကအပေါ်ကော့တန်နေတယ်ကျွန်တော်လည်းသပွဲချောင်းတိုးဝင်လိုက်ပြီးအိဆက်ပြီးကော့တန်နေတဲ့အန်တီမိုးတင်ကိုတောင်းနေတဲ့ကျွန်တော်ညီလေးနဲ့သွားထောက်ပြီးတယ် တင်ကြီးကလည်းတင်တင်လေးဆိုတော့စက္ကန့်တော်တော်ကြာတဲ့အချိန်ပွတ်နေမိတယ်။သူကလည်းငြင်ခံတော့ကောင်းလိုက်တာအန်တီမိုးရဲ့ဆိုပြီးတော့စိတ်ထဲကနေပြောနေတော့ရှိသေး။အမ်သားရဲ့သားဟာကြီးကနှွေးနေတာပဲ။အန်တီမိုးပြောလေပြောသူ့တင်ကြီးကိုအပေါ်မြောက်လိုက်အောက်ချလိုက်နဲ့ပုတ်လိုက်နဲ့လုံနေတော့ကျွန်တော်လဲခါကိုနောက်နေနေဆိုအားနေနေယူပြီးစောင့်နေလိုက်တဲ့တော်တော်လေးကိုကြတော့ကျွန်တော်ညီလေးတိတ်ကအရေးတွေဆူလာတာကိုတတိထားမိတယ်။ အော်ထဲပါအောင်သားရဲ့အန်ဒီမိုးကပြောတော့ကျွန်တော်လည်းသူ့စပင်တွေကိုခက်ပွားပွားလေးဆွဲပြီးလက်တစ်ဘက်ကအန်ဒီမိုးကြင်ုံပွတ်နေရင်းနဲ့ခက်မြက်မြက်လိုက်ပေးနေတယ်ပြီးတော့စပင်ဆွဲထားတဲ့လက်ကိုဖိလိုက်ပြီးကျွန်တော်ပစိုးကိုဆွဲချုပ်လိုက်တယ်ပစိုးချုပ်လိုက်တော့မှအန်တီမိုးကကျွန်တော်ပဲလှည့်ပြီးကျွန်တော်ပါဇက်ကို သူ့ပါဇက်နဲ့တွေ့ပြီးတော့နမ်းတယ်ပြီးမှကျွန်တော်ပါဇက်တဲကိုသူ့ရဲ့ရှာနဲ့တူပြီးဝင်လာတဲ့ကက်လီသွားတဲ့ ကျွန်တော်ပစ္စလီကိုခက်ပွားပွားကိုင်းလိုက်လို့တော့ကျွန်တော်လည်းဘလို့မှကိုမနေနိုင်တော့ဘူးသူ့ကိုဆွဲလန့်ပဲလို့ကသူကဒူးထောက်ထိုင်းပြီးသူ့ရဲ့လက်တစ်ဖက်နဲ့ကျွန်တော်အောက်ခံပေါင်းမိကြတဲ့လက်နိုင်ပြီးကျွန်တော်ညီလေးကိုအပေါ်ဆွဲထုတ်လိုက်တယ်ပြီးတော့အဲ့ဒီမိုးရံညီမလေးကိုလည်းကုံပြီးပုတ်ပေးပါအောင်ခွဲပြောလဲပြောခွင်းတိုက်တယ်လို့လေလှုပ်ပေးနေတော့တာပြီးတော့မှအဲ့လိုပြောလိုက်တယ်ဟုတ်တယ်လေကျွန်တော်ညီလေးကိုကိုင်းပြီးထူတာနဲ့သူ့လိုမိန်းမတယောက်ကကိုင်းပြီးလှုပ်ပေးနေတာဟာ ခံစားရတာချင်းမတူဘူးဗျခံစားလို့အရန်ကောင်းတယ်ပြီးတော့အန်ဒီဘိုးကဘောင်းမီကြားကနေအပေါ်ကိုထောင်နေတဲ့ကျွန်တော်ညီလေးကိုအောက်ခံပေါင်းပြီးပေါ်ကနေပဲသူ့သွားနဲ့မနာအောင်ခက်ပွားပွားလေးကိုက်ပေးလိုက်ကျွန်တော်ညီလေးကိုစုပ်လိုက်ဆိုတော့ကျွန်တော်လည်းအန်တီမိုးရဲ့ခေါင်းကိုဆွဲသူ့ပါဆက်ကိုကျွန်တော်ညီလေးနဲ့တအားထိုးထင်းမိလိုက်တယ်သူ့လေတွေတောင်နေပြီးချောင်းတောင်ဆိုတဲ့ကျွန်တော်လည်းဖီတာအားကောင်းလာတာနဲ့အန်တီမိုးကိုခဏဖေးခိုင်းပြီးအောက်ခံပေါင်းပြီးကိုချုပ်လိုက်တယ် အဲ့ဒီမိုးလင့်ကျွန်တော်ရဲ့ညီလေးကိုကြည့်ရင်သူ့ရဲ့အဝတ်စားတွေကို အကုန်ချိုးလိုက်တယ်။ပြီးတော့ကျွန်တော်ညီလေးကိုသူ့လက်နဲ့ရှေ့တိုးနောက်ဆုံးလှုပ်ပြီးထူပေးတယ်။ကျွန်တော်ကအန်တီမိုးရဲ့မေယိုကိုလက်နဲ့ညှစ်လိုက်မှပါဇက်လေးဟာသွားတယ်။အဲ့ဒီတော့မှသူ့ရဲ့နှကန်းဘူးဘူးလေးကိုကျွန်တော်တစ်ချိန်နှမ်းလိုက်ပြီးမှကျွန်တော်ညီလေးထိန်နဲ့ပို့လိုက်ပါဇက်ကိုလှုပ်လိုက်နဲ့15ချက်လောက်ပဲရှိအောင်ပဲ။ကျွန်တော်လည်းအရှိန်မထိန်နိုင်တာနဲ့သူ့ရဲ့ပါဇက်ထဲမှာပဲတက်ချီပြီးလိုက်တယ်။ သူ့ရဲ့ပါဇက်တစ်ခုလုံးနဲ့ကျွန်တော်အရေးတွေပေပွားကုန်တယ်။ပါဇက်ထဲဝင်တဲ့အရေးတွေကိုမြူချပြီးအပြင်မှာပေနေတဲ့အရေးတွေကိုလည်းသူ့လက်နဲ့ယူပြီးဆုပ်ပြတော့ကျွန်တော်လည်းခါကိုနောက်နေနေစုပ်အရှိန်ယူပြီးသူ့ပါဇက်ကိုတအားလုပ်ပေးလိုက်တယ်။အာကောင်းလိုက်တာအန်တီမိုးရဲ့အန်တီမိုးပါဇက်တဲကိုကျွန်တော်ညီလေးတစ်ချောင်းလုံးဝင်သွားပြီးသူ့ရဲ့မျက်နှာကလည်းကျွန်တော်ပေါင်ရင်ကိုကတ်သွားတယ်။အန်တီမိုးကကျွန်တော်ညီလေးကိုသူ့ပါဇက်တဲကထုတ်လိုက်တယ်။သူလည်းမောမောနဲ့ကြံပြင်ပေါ်ဖင်တိုင်းချလိုက်တယ် နေရန်ကိုကြောပြီးပြီးခြေထောက်ကိုနည်းနည်းကားထားတော့ဖူပေါင်းပြေမောက်နေတဲ့သူ့ဟာကြီးကအရေတွေကိုရွှဲလို့ကျွန်တော်လည်းသူ့ဟာကိုကြည့်ပြီးစိတ်မတဲနိုင်တော့ဘူးဒါနဲ့ပဲအဲ့ဒီမိုးရဲ့ပေါင်ကိုဖြဲပြီးကျွန်တော်ခေါင်းကိုသူ့ပေါင်ကြားတဲ့ဒိုးဝင်ပြီးပါးစပ်နဲ့ကုံဆုံးလိုက်တယ်ပြီးတော့အန်တီမိုးရဲ့ညီမလေးအကွဲကြောင်တစ်ချောင်းကိုရှာပြားနဲ့အထက်အောက်ပို့ဆွဲလိုက်အန်တီမိုးရဲ့ညီမလေးတဲ့ကိုရှာနဲ့လှုပ်ပေးလိုက်အန်တီမိုးရဲ့ညီမလေးအတွင်းထဲကိုရောက်နိုင်သမျှရှာအောင်ကျွန်တော်ရှာကိုထိုးထည့်လိုက်ပြီးတော့ သူ့ရဲ့အစီလေးကိုသွားလေးနဲ့မနာအောင်ဖွားဖွားလေးထပ်ကလိုက်တော့အန်ဒီမိုးလည်းခါလေးခေါ်လာပြီးကျွန်တော်ရဲ့သပင်အုံကြီးတစ်ခုလုံးကိုသူ့ရဲ့လက်နှစ်ဖက်ကလွတ်ထွက်သွားမှဆိုတဲ့အလားတအားစုပ်ကိုင်လိုက်တယ်။အာမခံစားနိုင်တော့ဘူးကွာအန်တီမို့တအားဖြစ်နေပြီသားရင်အန်တီမို့ကိုနှိပ်စက်နေရလားကွာအဲ့လိုမပြီးမသားနဲ့ပြောရင်သားထတော့ပြီးရင်ခြေထောက်ကိုဆင်းပြီးထိုင်လိုက်ကျွန်တော်လည်းမဟုတ်ရကရလိုက်ပြီးခြေစင်းထိုင်ပေးလိုက်တယ်အန်တီမို့က တော်တော်ထန်နေတယ်။အငမ်းမရဘူးဖြစ်နေတယ်။အန်တီမိုးလည်းထိုင်နေရကထပြီးကျွန်တော်ရဲ့ညီလေးကိုကင်ပြီးအပေါ်ကနေခွာထိုင်လိုက်တယ်။ပြီးတော့သူ့ရဲ့ညီမလေးနဲ့ကျွန်တော်ညီလေးကိုတွေ့ပြီးတော့ဖြည်းဖြည်းချင်းပဲစီးကုံတစ်ခုထိတဲ့အထိထိုင်ချလိုက်တယ်။အန်တီမိုးရဲ့ညီမလေးတဲ့ကိုကျွန်တော်ညီလေးတဆုံဝင်သွားတော့မှခက်မှန်မှန်လေးလှုပ်ပေးတယ်။အာကောင်းလိုက်တာသားရဲ့ပြောလဲပြောအပေါ်ကနေတအားလုံးနေတော့ကျွန်တော်လက်ကလည်းအငြိမနေဘူး။ သူ့ရဲ့ရှင်နှလုံးကိုဆွဲပြီးရှင်သီးကောင်းတွေကိုခပ်ပွားပွားခြေပေးလိုက်ခြင်းပြီးတော့မှဖြိုးဝေးပြီးအိစံနေတဲ့ရှင်သားတွေကိုခေါင်းဝင်ပြီးတအားရှုံနှမ်းပြီးကုန်းစိုးနေမိတယ်။သူကတော့အလုံးမပြတ်ဘူး။ကျွန်တော်လည်းရှင်သားကြားကနေခေါင်းကိုဖယ်လိုက်ပြီးလက်တစ်ဖက်နဲ့ရှင်သားတစ်ခုလုံးကိုဖမ်းဆုပ်လိုက်ပြီးရှင်သီးကောင်းလေးကိုအားထည့်ပြီးကိုက်လိုက်တော့အော်တားရဲ့အန်တီမရတော့ဘူးကွာ။အာအန်တီမိုးတစ်ခုလုံးတွန့်လိန်သွားတဲ့ ကျွန်တော်ရဲ့ညီလေးကလည်းပူပူနွေ့နွေ့အရာသာကိုခံစားလိုက်ရတော့အောက်ကနေပြီးတော့လက်နှစ်ချောင်းလုံးကိုနောက်ကအာယူထောက်လိုက်ပြီး တအားပြန်လှုပ်လိုက်တော့သူ့ရဲ့ညီမလေးတွေကသက်အိမ်လေးကိုကျွန်တော်ရဲ့အရင်နွေ့နွေ့လေးတွေပြန်ပန်းထည့်လိုက်တယ်။အာကောင်းလိုက်တာအန်တီမိုးရဲ့အန်တီမိုးကလည်းမောမောနဲ့ကျွန်တော်လေပင်ကိုဖတ်ထားရင်းနဲ့မိမ့်ပြီးအမောပြေနေတယ်။အမောပြေတော့သူကျွန်တော်အပေါ်ကနေထားပြီးစင်မဲ့လို့မစင်းစေပဲသူ့ကိုပြန်ဆွဲဖလိုက်တယ်။ ပြီးမှသူ့မျက်နှာကိုကျွန်တော်ပဲလှည့်လိုက်ပြီးနောက်ထပ်လည်းအန်တီမိုးကိုလှုပ်ချင်သေးတယ်။အော်သားရဲ့အန်တီမိုးကလည်းဘဲမှထွက်မပြေးပါဘူး။သားနဲ့အန်တီမိုးကတိမ်ထဲမှာအတူနေကြတာလေ။သားဆန္ဒရှိတဲ့အချိန်တိုင်းအန်တီမိုးရဲ့အခန်းကိုလာအန်တီမိုးဆန္ဒရှိရင်လည်းသားအခန်းကိုလာမှာပေါ့မဟုတ်ဘူးလား။အဲ့လိုချက်စွဲပြုံးရင်းနဲ့ကျွန်တော်ကိုပြန်ပြောလာတယ်လေ။ဇလန်းလေးကဒီမှာရင်ပြီးဆုံးသွားပါပြီ။နားဆင်ပြီးတဲ့ပရိသတ်များအားလုံးကိုကျေးဇူးတင်ပါတယ်ရှင်။ နောက်ထပ်လည်းဘလို့ဇလန်းကောင်းလေးတွေတင်ဆက်ပေးသွားမလဲဆိုတာစောင့်မျှော်ရင်နားဆင်ပြပါအောင်ရှင်။